အခန်းကြီးကိုအငယ်1မှ15ယော်ဒန်မြစ်အနောက်ဘက်တောင်ပေါ်၌၎င်းဂျိုင်ထဲ၌၎င်းလေဗနုန်တောင်တစ်ဖက်မဟာပင်လယ်ကမ်းတစ်လျှောက်လုံး၌၎င်းနေသောဟိတ်တိအာမောရိခာနနိဖေရဇိဟိဝိယေဗုတိအမျိုးမင်းကြီးအပေါင်းတို့သည်တည်င်းကြသောအခါယောရှုနှင့်ဣဒရေလအမျိုးသားတို့ကိုစစ်တိုက်ခြင်းက တင်ကြီးတင်ညွတ်တီစီဝေးကြ၏ဂိဘုံမြို့သားတို့သည်ယေရီခေါမြို့အာဤမြို့၌ယောရှုပြုသောအမှုကို ကြားသောအခါပရိယေပြု၍တန်တမန်လှုပ်လျက်မြဲပေါ်မှဟောင်းနွမ်းသောအိတ်တို့ကိုတင်၍ဟောင်းနွမ်းဆုပ်ကွဲဖာပြင်သော စပည့်ရီတရီဘူးတို့ကိုယူကြ၏ဟောင်းနွမ်းဖာပြင်သောခြေနှင်းကိုစီး၍ဟောင်းနွမ်းသောအဝတ်ကိုလည်းဝတ်ကြ၏ အောက်၌မှိုတက်လျက်ရှိသောရိခါကိုသာဆောင်ခဲ့လျက်ယောရှုရှိရာဂိလဂါလတက်သို့ရောက်လာလျှင် အကျွန်ုပ်တို့သည် မိတ္တဟာယဖွဲ့ခြင်းဟံဝေသောပြည်ကလာကြပါသည်ဟုယောရှုနှင့်ဣဒရေလလူတို့အားပြောဆိုကြ၏ဣဒရေလအမျိုးသားတို့ကလည်းတင်တို့သည်ငါတို့အနားမှနေသည် မနေသည်ကို မသိနိုင်အဘယ်သို့ မိဿဟာယဖွဲ့နိုင်သည်ဟုဟိဝိလူတို့အားဆိုကြလျင် သူတို့ကအကျွန်ုပ်တို့သည်ကိုရော့ကျွန်ဖြစ်ပါ၏ဟုယောရှုအားလျှောက်ဆိုကြ၏ယောရှုကလည်းတင်တို့သည်အဘယ်သို့သောသူနည်းအဘယ်ရက်က လာကြသနည်းဟုမေးလျင် သူတို့ကကိုရောဤဖျားသခင်သာရဖျားဤနာမတော်ကြောင့်ကိုရော့ကျွန်တို့သည် အလွန်ဝေးသောပြည်ကလာပါပြီ ထာဝရဘုရား၏တည်င်းတော်ကို၎င်းအဲဂုတ်ထုပြည်၌ပြုတော်မူသမျှကို၎င်းယော်ဒန်မြစ်အရှေ့ဘက်၌နေသော အာမောရိမင်းကြီးဟေရှဘုံရှင်ဘီရင်ရှိဟုအာရှတရုမြို့မှနေသောဘာရှန်ရှင်ဘီရင်ဩဃတို့၌ပြုတော်မူသမျှကို၎င်းကြားပါပြီထိုကြောင့်အကျွန်ုပ်တို့၌အသက်ကြီးသောသူတို့နှင့်ပြည်သူပြည်သားအပေါင်းတို့ကလန်ခီရိတ်ခါကိုယူ၍ သူတို့ကိုခရီးဦးကြိုပြုခြင်းငှာသွားကြလော့ငါတို့သည်သူတို့၏ကျွန်ဖြစ်ကြောင်းနှင့်မိတ္တဟာယဖွဲ့ရပါမည်အကြောင်းကိုလျှောက်ထားကြလော့ဟုမှာလိုက်ပါပြီကိုရော့ထံသို့ ရောက်အံ့သောငှာထွက်လာသောနေ့၌ခရီးရိတ်ခါဖို့ကိုအိမ်မှဆောင်ယူခဲ့သောဤမုံသည်ပူနွေးလျက်ရှိပါ၏ယခုကြည့်ပါအောက်လျက်မှုတက်လျက်ရှိပါ၏ စပျစ်ရည်ပြည့်သောဤတည်ဘူးတို့သည်အသစ်ဖြစ်တော်လဲယခုကြည့်ပါစုပ်ကွဲလျက်ရှိပါ၏ဤအဝတ်ဤခြေနှင်းတို့သည်လည်းအလွန်ခရီးဝေးသောကြောင့်ဟောင်းနွမ်းပါပြီဟုပြန်လျှောက်ကြ၏ဤဒေလလူတို့သည်ထာဝရဘုရားထံတော်၌အခွင့်မပန်ဘဲထိုသူတို့၏ရိတ်ခါကိုစားကြ၏ယောရှုသည်လည်း သူတို့ကိုစစ်မှုနှင့်လွတ်စေ၍အသက်ချမ်းသာစေမည်အကြောင်းမိဿဟာယဖွဲ့၏။ပရိသတ်မင်းတို့သည်လည်းကျိန်ဆိုခြင်းကို ပြုကြ၏။မိဿဟာယဖွဲ့၍သုံးရက်လွန်သောအခါ၊ထိုသူတို့သည်အိမ်နီးချင်းဖြစ်၍အနားမှာနေကြောင်းကိုဣသရေလအမျိုးသားတို့သည် ကြားသိလျှင်၊ခရီးသွား၍သုံးရက်မြောက်သောနေ့၌ သူတို့မြို့ရွာသို့ရောက်ကြ၏။သူတို့မြို့ကား၊ဂိဗောင်မြို့၊ခေဖိရာမြို့၊ဗေရုတ်မြို့၊ကိရယတ်ယာရိမ်မြို့တည်း။ပရိသတ်အကဲအမှူးတို့သည်ဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရားကို တိုင်တည်၍ကျိန်ဆိုခြင်းကိုပြုသောကြောင့်၊ဣသရေလအမျိုးသားတို့သည် သူတို့ကို မလုပ်ကြံကြ။ပရိသတ်အပေါင်းတို့သည်အကဲအမှူးတို့ကိုအပြစ်တင်ကြ၏ အကဲအမှုတို့ကလည်းငါတို့သည်ဣတရေလအမျိုး၏ဘုရားသခင်ထာဝရဘုရားကိုတိုင်တည်၍ကျိန်ဆူခြင်းကိုပြုသောကြောင့်သူတို့ကိုမထိမခိုက်ရသူတို့အားကျိန်ဆူမိသောကြောင့်အပြစ်ဒဏ်ရောက်မည်ကိုစိုးရိမ်၍အသက်ချမ်းသာပေးသဖြင့်အဘယ်သို့ပြုအပ်မည်နည်းဟုမူကားအကဲမှုများဂတိရှိသည့်အတိုင်းအသက်ချမ်းသာပေး၍ပရိသတ်အပေါင်းတို့အဖို့ထင်းခုတ်တော်သူ ရေခတ်သောသူဖြစ်စေရမည်ဟု ပရိသတ်အပေါင်းတို့အားပြန်ပြောကြ၏ယောရှုသည်လည်းသူတို့ကိုခေါ်၍တင်တို့သည်ငါတို့အနားမှနေလျက်ပင် ဝေသောအရက်ကလာပါပြီဟုဆို၍ငါတို့ကိုအဘယ်ကြောင့်လှည့်စားကြသနည်းယခုမှတင်တို့သည်ချိန်အပ်သောသူဖြစ်သည်ဖြင့်ကျွန်ခံ၍ငါ၏ဖျားသခင်အိမ်တော်အဖို့ထင်းခုတ်ခြင်းရေခတ်ခြင်းအမှုနှင့်တယောက်မျှမလွတ်ရဟု ဆို၏ သူတို့ကလည်း၊ဤပြည်တရှောက်လုံးကိုသင်တို့အားပေး၍ပြည်သူပြည်သားအပေါင်းတို့ကိုသင်တို့ရှေ့မှပယ်ရှင်းခြင်းငှါ၊ကိုယ်တော်၏ဘုရားသခင်ထာဝရဘုရားသည် မိမိကျွန်မောရှေအားမှာထားတော်မူကြောင်းကို ကိုယ်တော်ကျွန်တို့သည်ဆက်ဆက်ကြားသိ၍၊သင်တို့လက်၌အသက်ဆုံးမည်ကို အလွန်ကြောက်သောကြောင့်ဤအမှုကို ပြုပါပြီ။ယခုမှာကျွန်တော်တို့သည် ကိုယ်တော်လက်တွင်ရှိပါ၏ ကျွန်တော်တို့၌ပြုကောင်းပြုတင့်သည်ဟုစိတ်တော်ထင်သည့်အတိုင်းပြုတော်မူပါဟုယောရှုအားပြန်လျှောက်ကြ၏ထိုတို့နှင့်အညီယောရှုသည်ပြု၍သူတို့ကိုအသက်ချမ်းသာစေခြင်းဟံဣသရေလလူတို့လက်မှကယ်နှုတ်သည်ဖြင့်ဒါဝရဖျားရွေးကောက်တော်မူသောအရ၌တည်သောရစ်ပလင်တော်အဖို့ပရိသတ်တော်အဖို့ထိုသူတို့သည်ယနေ့တိုင်အောင် ထင်းခုတ်၍ရေခတ်ရမည်အကြောင်း ထိုနေ့၌စီရင်လေ၏။